ရှင်ပေတုဩဝါဒစာပထမဆုံးခန်းကြီး9အငယ်1မှ4သင်းအုပ်ရာ၌၎င်းခရစ်တော်၏ဆင်းရဲဒုက္ခဝေနာကိုသိမြင်သောတက်တည်အရာ၌၎င်းခံထားသောသူထင်ရှားစေတော်မူလက်တန့်သောဘုံတရေတော်ကိုဆက်ဆံသောသူ ဖြစ်သောငါပေတုသည်တင်တို့တွင်ရှိသောသင်းအုပ်ချင်းတို့ကိုတောင်းပန်ပါ၏ သင်တို့နှင့်တူရှိသောဘုရားသခင်၏သို့တော်စုကိုထင်းခြင်းအမှုမှာအနိုင်ထင်းရသောကြောင့်မဟုတ် မစင်ကြယ်သော စီးပွားကိုတတ်မဲ့သောကြောင့်မဟုတ်ဘဲအလိုလိုစေနာစိတ်ရှိ၍ကြည့်ရှုအုပ်ထိန်ကြလော့အတီးအတီးအုပ်သောအသင်းတော်တို့ကိုအာနာထား၍အစိုးတရားပြုသည်မဟုတ်ဘဲသို့တော်စုရှိမှ ပုံသက်တွေကို ပြသောသူ ဖြစ်ကြလော့တို့ဖြစ်လျင်တို့ရင်းအကြီးပေါ်ထွန်းတော်မူသောအခါ သင်တို့သည်မညှိုးနွမ်းတတ်သောဘုန်းကြီးသောပန်းဦးရစ်သရဖူကိုခံရကြလိမ့်မည်။5 ထိုနည်းတူ၊အသက်ပျိုသောသူတို့၊အသက်ကြီးသောသူတို့၏စကားကိုနားထောင်ကြလော့။ထိုမျှမကအချင်းချင်းတယောက်အောက်တယောက်နှိမ့်ချလျက်နေ၍၊နှိမ့်ချခြင်းတန်ဆာကိုဆင်ကြလော့။အကြောင်းမူကား၊ထောင်လွှားစော်ကားသောသူတို့ကိုဘုရားသခင်ဆီးတားတော်မူ၏။စိတ်နှိမ့်ချသောသူတို့အားကျေးဇူးပြုတော်မူ၏။ထိုကြောင့်၊ကာလအချိန်တန်လျှင်၊ဘုရားသခင်သည်သင်တို့ကိုချီးမြှောက်တော်မူမည်အကြောင်း၊တန်ခိုးကြီးသော လက်တော်အောက်၌ကိုယ်ကိုကိုယ်နှိမ့်ချကြလော့။ သင်တို့ကိုတတိနှင့်ကြည့်ရှုတော်မူသောကြောင့်သင်တို့၌စိုးရင်ခြင်းအမှုရှိသမျှတို့ကို ကိုယ်တော်၌အနှံကြလော့အငယ်၈မှ၁တမာစီရှိလျက်မအိပ်ဖဲစောင့်နေကြလော့တင်တို့ဤရန်သူဒီဟုသော မာနသည်ဟောက်သောခြင်းတိကဲ့သို့အဘဲသူကိုမြူရမည်နီဟု၍လှဲ့လေရှာဖွေလျက်ရှိ၏တို့ဖြစ်၍လူပြည်အရရတို့၌ရှိသော င်တို့ညီအကိုများတို့သည်ထိုသို့သောဆင်းရဲကိုခံရကြသည်ဟု သိမှတ်လျက်၊ယုံကြည်ခြင်း၌တည်၍မာနကိုဆီးတားကြလော့။ခရစ်တော်ယေရှုအားဖြင့်ငါတို့ကိုထာဝရဘုန်းအသရေတော်သို့ခေါ်တော်မူသောခပ်သိမ်းသောကျေးဇူးကို ပြုတော်မူသောဘုရားသခင်သည်ခဏဆင်းရဲခံပြီးသောသင်တို့ကိုစုံလင်တည်ကြည်ခိုင်ခံ့မြဲမြံစေတော်မူလိမ့်မည်။ထိုဘုရားသခင်သည်ကမ္ဘာအဆက်ဆက် ဘုံတရေအစွမ်းတတ္တိရှိတော်မူစေတည်းအာမင်အငယ်၁၂မှ၁၄ငါသည်တင်တို့ကို တိုက်တွန်းတွေးဆောင်လျက်တင်တို့မိဝဲစည်းကပ်သောဤရာများသည်ဘုရားသခင်၏ကျေးဇူးတော်အမှန်ဖြစ်သည်ဟုတက်တည်ခံလျက်ဤစာကိုအကျဉ်းအားဖြင့်ရေးပြီးမှငါစိတ်ထင်သည့်အတိုင်းတင်တို့အမှု၌တစ္ဆာရှိသောညီကို တိလွာနုလက်ဖြင့်ယခုပေးလိုက်၏ငါသားမာကုမှဆ၍ဘာဘူးလုံမြို့၌ရှိသောတင်တို့နှင့်အတူရွေးချယ်တော်မူသောအသင်းတော်သည်တင်တို့ကိုနှုတ်ဆက်ကြ၏အချင်းချင်းတယောက်ကိုတယောက်မေတ္တာနှမ်းခြင်းနှင့်နှုတ်ဆက်ကြလော့ခရစ်တော်နှင့်ဆိုင်သောတင်တို့အပေါင်း၌ညီတက်ခြင်းရှိစေတည်းအာမင် ရှင်ပေကျုဩဝါဒစာ ပထမဆောင်ပြီး၏